ဤများသတိပဋ္ဌာန်ဘာဝနာတရားအထုပ်ဖို့အခန်းပေါ်ဘာဝနာကုသိုလ်တရားတွေအထုတ်ရမှာမိမလျော့မပေါ့မဆရဘူးဆိုတော့လူတည်တည်လှုပ်ဖို့နဲ့ရှိစီဆက်ဆက်မယမနာလှုပ်ဖို့ အမျိုးမျိုးတိုက်တွန်းပြောဆိုနေပါတယ်အမတ်စိတ်မှတတိယတစ်ခုနဲ့တစ်ခုရှေ့နောက်ဆက်ဆက်ပါမှအယုန်နဲ့မစိတ်နဲ့တဲ့ပြီးတော့ယုံနာပိုင်ရှားသီးမှုကအစပေါ်ဒီအတိညာလေးပွင့်လေးလာနိုင်ပါတယ်ယုံနဲ့နာကိုအမှန်တိုင်းကြည့်မြင်တော့ ယုံနာကြောင့်ကျိုးတရားဒီဆက်ဆက်ပုံနဲ့ဒါလည်းအလိုလိုသိလာကြောင့်ကျိုးတဲ့ယုံနာတရားတွေရဲ့ပေါ်ပြီးတော့ပြောက်မမြဲပုံလေးတွေပေါ်လိုက်ပြောင်းလို့ဆင်းရဲပုံလေးတွေသူသဘောတိုက်သူဖြစ်ပုံလေးတွေပေါ့လေဝိပဿနာဉာဏ်ဆက်လာပြီးတော့အစဉ်စဉ်အစဉ်စဉ်ဝိပဿနာဉာဏ်နဲ့ရင်းချက်ပြည့်စုံသွားတယ်အဲဒီပြည့်စုံသွားပြီဆိုလို့ရှိရင် နိဗ္ဗာန်ကိုမျက်မှောက်ပြုကြည့်နိုင်တဲ့မညာဖုန်ညာဉာဏ်တူးကြီးပေါ်ပေါက်လာနိုင်တယ်ဆိုတာပေါ့ဘုရားမြတ်စွာဟောကြားထားတဲ့အတိုင်းယောဂီများတွေ့ကြုံရတဲ့ပေါင်းစပ်ပြီးတော့ရှင်းလင်းတင်ပြခဲ့ပါတယ်ဒါပေမဲ့တချို့ယောဂီများလေ့လာကြည့်တဲ့အခါကျတော့ အဲ့ဒီသဘောလေးတွေယုံစည်စည်လောက်တာမျိုးပေါ့မျက်စိထိန်းတာမျိုးအဲ့ဒါတွေမတွေ့ရပါဘူးဘုရားတွေ့ရတဲ့ယောဂီလောက်ကိုပြောတာပါအခြားယောဂီတွေတော့ဘယ်လိုနေမလဲတော့မသိဘူးလေးလေးစားစားနဲ့မပေါ့မဆဆစ်ဆောက်အောင်ပေါ့မနာတလို့ရတဲ့ကိစ္စဆိုတော့ ပို့ဆက်ဆက်ဖြစ်ရင်လည်းပဲပမာဒဖြစ်ပုံမလျော့ပို့ဆက်ပြီးတော့လက်ဟိပြက်ကွက်သွားပုံရှင်းတော့အမှတ်ဒီမဆက်ဆက်ပဲနဲ့ကျဲနေမယ်ဆိုလို့ရှိရင်လည်းပမာဒဖြစ်ပုံယနာယနာပြုလုပ်လို့ရှိရင်လည်းပမာဒဖြစ်ပုံလေးပေါ့လေအဲဒီလိုမျိုးဖွဲ့နေယူတည်တည်စိတ်ဆက်ဆက်မယမနာအထုတ်လို့ရှိရင်တော့ အပမာဒဖြစ်ဖို့မမေ့မလျော့မပေါ်မဆမပြက်ကွက်မလေဟင်းဖို့ပေါ့လေပမာဒနဲ့အပမာဒနှိုင်းရှင်ပြီးတော့ပေါ့လေပမာဒဖြစ်လို့ရှိရင်ဆုံးရှုံးမှုတက်တက်ပဲအပမာဒဖြစ်ပါမှအမျက်တီထွက်နိုင်တယ်ဆိုတော့ပေါ့လေအဲ့ဒါလေးလေးလေးစားစားခွေးတို့ပြန်မှခံပြီးတော့ ဗုဒ္ဓဒေသနာနဲ့လက်တွေ့နဲ့ပေါင်းစပ်ပြီးတော့ရှင်းလင်းတင်ပြခဲ့ပါတယ်။ဒီယောဂီများအမူအရာလေးတွေ့ရတော့တော်တော်အားမရစရာကောင်းပါလား။လူခဲ့တဲ့နေ့တွေကဘုန်းကြီးများယူတည်တည်စိစိဆက်ဆက်ရှိမှလို့ရှိရင်ဓမ္မတမအတွင်းမှာပေါ့လေ။ သိက္ခာ၃ရပ်ပါသွားပုံလေးတွေပေါ့လေဒီလသိက္ခာလည်းပါသွားတယ်ဒီလသိက္ခာဆိုဒီလသာသနာပေါ့ဟွန်းသိက္ခာပါသွားတော့ကာကမြောက်ဝစီကမြောက်ကျွလွန်ဆော်ရတဲ့ကိလေသာတွေကိုမကျွလွန်ပဲတဲ့ပေါ့လေဒီလိုကြီးပြည့်စုံသွားအောင်ပြည့်စုံသွားပုံလေးတွေ ယူသေးတဲ့စိတ်ဆက်ဆက်ရှုမှတ်တော့မယုံမသိလို့လို့ရှိရင်ဖြစ်ခွင့်ရှိတဲ့စိတ်ထဲကပရိယုဌာနစုပွဲတောင်းကြတဲ့ကိလေသာတွေကိုကာကွယ်ပုံလေးဖြစ်လာလို့ရှိရင်လည်းချက်ချင်းသိတော့ချက်ချင်းပယ်ဖြောက်ကုစားပုံလေးပေါ့လေ။ဒါလိုလိုလို့ရှိရင်သမာဓိဒိဋ္ဌာတွေလည်းပြည့်စုံသွားတာ။ ဓမ္မရီတာလလမြတ်စွာဘုရားအဆုံးအမလည်းပြည့်စုံသွားတာနောက်ပိုင်းမှာတော့တခဏတခဏဖြစ်တဲ့ကလိကသမာဓိတွေအာပြည့်လာပြီဆိုရင်တတိကောင်းသလောက်အာပြည့်လာပြီဆိုလို့ရှိရင်ဆောင်းနေမှရှိနေလဲတဲ့လာပြီဆိုရင်ယုံနာပိုင်းခြားတိမှုကအစအစဉ်စဉ်အစဉ်စဉ်ညာလေးတွေဝင်သွားတာပါ ရှင်းရှင်းလေးတခါတည်းသိလာဟောယုံနာလည်းသိလာပဲယုံနာကြောင်းကျုံဆက်ပုံလည်းသိလာပဲကြောင်းကျုံဆက်ယုံနာတရားတွေပေါ်မှာအမြဲပုံလေးအဟောင်းတဲ့အပြည့်အတိဆက်ပုံလေးအခုပြင်ဖြစ်ပြီးတော့အခုပြင်ပြတ်သွားပုံလေးအပြည့်သဘောကြီးဆိုလို့ရှိရင်ဆင်းရဲကြီးဆိုတာကဆင်းရဲတွေလည်းမြင်လာပါဓမ္မလမ်းကြောင်းကြီးတိုက်သွားနေတာဒီထဲမှာ မြဲနေတဲ့ကောင်းစားချမ်းသာတဲ့အတ္တကောင်လေးမရှိဘူးဆိုတာလည်းပဲသဘာဝတည်းတည်းပဲဆိုတာနားလည်လာမယ်သိကျင်လာလာမယ်တရားပေါ်မှာလည်းပြောလာမှာပါပဲတရားထုတ်လို့ပြောလာပြီဆိုလို့ရှိရင်မပြင်းတော့ဘူးသူသဖြင့်ဝေဒနာလေးကြော်သွားပြီဆိုလို့ရှိရင် ရှိခတ်သွက်သွက်လေးပေါ်လေးဝဒနာညာကြီးတက်တော်နိုင်လာပါဉာဏ်လူပြာဒိဋ္ဌာတွေလည်းဖြစ်လာမှာဒိဋ္ဌာ၃ရဖြစ်လာတယ်ဆိုလို့ရှိရင်ကိုယ်တို့စိတ်၃မျိုးလုံးရောစရာကြဲစရာအဖြစ်တည်ကြပြီးတော့တိုင်ရှင်းတော့ဗျာဒါလိုအနေထားရအောင်လို့မြတ်စွာဘုရားကဆုံးမထားတာအဲ့ဒီအဆုံးအမကိုပါဠိလိုศาสนาလို့ခေါ်ပါတယ် အဲ့ဒီศาสนาလည်းပဲဘုရားဆုံးမှလည်းကိုယ်မှတည်သွားတာပဲသာဓုတလောအဒီဘုရားဆုံးမှလည်းပြည့်စုံတော့ပြည့်စုံသွားတော့ပါပဲအဲ့ဒါမယုံမသိပေါ်ပေါ်ဆဆစိတ်ဆက်မှုလည်းမရှိဘူးဆိုလို့ရှိရင်တော့သာသနာ300ပြည့်စုံတော့သိတော်မလွယ်ပါဘူးအဲ့ဒါဒီနေ့ မိမိတဏ္ဍာမှာဘုရားဆုံးမပြည့်စုံဖို့ဆိုတာအကြောင်းနှစ်ရထည့်သွင်းပြီးတော့ပြောပါဦးမယ်ဘုဒ္ဓလက်ထက်တော်ကာလကရသော်ဘုရားထံမှတွားရောက်ပြီးတော့တရားနာကြားရတဲ့ပုဂ္ဂိုလ်ကြီးနာကြားရင်လည်းပဲအထုတ်နောက်ခွင့်တိခါမှာလည်းပဲချိန်ယူပြီးတော့ အထုတ်လို့တဲ့ပုဂ္ဂိုလ်တွေပေါ့လေတရားနာပြိတ္တစုံပါတယ်ရဟန်းပုဂ္ဂိုလ်လည်းပါတယ်ရဟန်းမိမဘိက္ခုနီပြိတ္တလည်းပါတယ်ဥပဒကခေါ်တဲ့အမျိုးသားပြိတ္တလည်းပါတယ်ဥပတိကခေါ်တဲ့အမျိုးသမီးပြိတ္တလည်းပါတယ်ပြိတ္တ၄မျိုးစုံပါတယ်အဲ့ဒီပြိတ္တ၄မျိုး တရားနာနေတဲ့အခါမှာပေါ့လေတရားနာတဲ့ပဲစိတ်မြောက်ခဲနဲ့စိတ်ကြီးအပြင်ထွက်ပြီးတော့ပေါ့လေစဉ်းစားခြင်းနဲ့စဉ်းစားနေတာတဏှာတဏှာစိတ်ကြီးခုံပြီးတော့ပေါ့လေပြတ်လွန်နေတာဒီခါမှာတရားနာကြနာကြတဲ့တရားပေါ်မှာစိတ်ဝင်စားတော့စိတ်ဝင်စားတော့ ဒီတရားလမ်းကြောင်းဖြောင်းပြောင်းမလျှောက်တတ်တော့တရားလမ်းကြောင်းဖြောင်းပြောင်းမလျှောက်တတ်တော့ကိုယ်နှုတ်စေတဲ့သုံးပါးလို့အပြည့်မကိမတရှင်းတာတွေပဲဒါတိုင်းမှဖြစ်နေတော့ဒီတော့ဒီခါမှာမြတ်စွာဘုရားကပိဋက၄မျိုးတွေကဘောလေဤဟံပိဋကကိုဥတတ်ပြီးတော့ဘိက္ခုဘိက္ခုတို့ဘိက္ခုဘိက္ခုတို့ဆိုတော့ဘောလေ တရားတစ်သုတ်တစ်သုတ်တစ်ပုဒ်တစ်ပုဒ်ဟောသွားပြီဆိုလို့ရှိရင်အဲ့ဒါဒီပါဠိရှိပါတယ်ဘာဖြစ်လို့မြတ်စွာဘုရားကယဟန်တော်တွေကိုယဟန်လို့ယဟန်လို့လို့ဘာဖြစ်လို့ခေါ်နေရသလဲဆိုတာပေါ့လေအတိတ်ပဲရှိပါတယ်အဲဒါလို့ယဟန်လို့ယဟန်လို့ခဏခဏခေါ်ပေးရတာယဟန်ဒီတရားပေါ်မှာစိတ်ဝင်စားပဲနဲ့တခြားစိတ်ကူးနေရင် လုံနိကင်ကြီးလည်းမရတော့မလွတ်တတ်လို့ရှိရင်ဆင်းရဲတဲ့ကြီးပဲကြုံမှာပါပဲသူစီမှာလည်းသာသနာမရောက်နိုင်ဘူးဒီလိုမျိုးဆော်ပြပိက္ခုတို့ယဟန်တို့ယဟန်တို့လို့ဆိုလို့ရှိရင်ယဟန်မတို့ဥပဒကဥပဒိကတို့လို့ဒီလိုလည်းပဲခေါ်ရရောက်ပါတယ်ဘာလို့ဆိုတော့သူတို့နဲ့ဆိုဆိုင်နေတာဟုတ်ပါတော့ အဲ့လိုခေါ်ပြရတဲ့သဘောကတော့မြတ်စွာဘုရားဟောကြားတဲ့တရားပေါ်မှာရိုးရိုးမပေါ့မဆာပဲနဲ့မလို့ရိုးသေးသေးစိတ်စိတ်နဲ့အောင်လုပ်တဲ့သဘောမျိုးပါပဲသာသနာစံပတ္တိဆိုတဲ့စကားလေးသုံးထားပါတယ်သာသနာကဘုရားအဆုံးမယဉ်ကျေးမှုစံပတ္တိဆိုတာပြည့်စုံရင်လုံလောက်ခြင်းပေါ့လေ ဘုရားအဆုံးအမပြည့်စုံခြင်းဒီဘုရားဆုံးမဆိုတော့လဲစောစောကပြောခဲ့တဲ့အတိုင်းရှိရစိတ်ကသမာဓိစိတ်ကပညာစိတ်ကပေါ့လေသူရတဲ့သူကျင့်သုံးလို့ရှိရင်ကျင့်သုံးသလောက်ပฏิတိခါ၃ရပ်ကကိုယ်မှာဖြစ်လာတာရှိလာတာပဲနောက်ပြည့်စုံသွားတော့တာပဲအဲ့ဒါကိုပဲသာသနာ့စံပတ်တိလို့ခေါ်ပါတယ် မြတ်စွာဘုရားအဆုံးအမရည်ကျယ်မှုပြည့်စုံခြင်းတဲ့အဲဒီပြည့်စုံဖို့ဆိုတာကအကြောင်းနဲ့ဖြစ်တာမဟုတ်အကြောင်းနဲ့ဖြစ်တာပါပဲအကြောင်းနှမျိုးနဲ့ဆက်ဆက်နေပါတယ်အဲဒီအကြောင်းနှမျိုးကတိသာရုကံသဝနာယူယူတည်တည်လေးလေးဆဆစိစိဆက်ဆက်ကျမ်းနာခြင်း ဘယ်မှစိတ်မသွားပဲနဲ့ပါလေဖျားဖို့တဲ့ဖျားတော်တို့နှုတ်ကနေလိုက်ရပြီးတော့ဉာဏ်တော်ဉာဏ်တော်ရဲ့အဓိပ္ပာယ်ကြီးစဉ်းစားတာဟွန်းသတ္တတရားဖြစ်စရာတွေပေါ်လာလို့သတ္တတရားတွေနှိုးကြလာတာဘဝအကြည့်ကြီးဟောလို့ရှိရင်လည်းသံဝေကဉာဏ်นี่ဖြစ်တာဆက်လို့ပြောင်းသလိုလာကြတာလူရင်းကတော့ သိက္ခာ၃ရပ်ဘယ်လိုအထုတ်ရမလဲဆိုတာပေါ့လေနီးလန်းနေကြည့်ဖို့ယူတည်တည်လာကြတာနာကြလို့မှတ်မိပြီဆိုလို့ရှိရင်ယူယူတည်တည်စီစီဆက်ဆက်ပေါ်တဲ့အာယုန်နဲ့ရှိမှတ်တဲ့စိတ်နဲ့တဲ့အောင်ရှိမှတ်တာ အဲ့ဒီနှစ်ချက်နဲ့ဆက်ဆက်နေပါလေအဲ့ဒီနှစ်ချက်မပါပဲနဲ့မြတ်စွာဘုရားအဆုံးမပြည့်စုံပြည့်ရုံမရှိပါဘူးအဲ့ဒီချက်ပြည့်စုံလို့လို့ရှိရင်အဆုံးမနှစ်ခုပြည့်စုံလာတာပါပဲတော့အဲ့ဒီလိုအဆုံးရှိပါတယ်သူကတော့အဲ့ဒီလိုနီးတဲ့နာကြတော့တရားနာရရနေပြီးတော့ရှုမှတ်တာနဲ့ထောင်နဲ့ တောင်းနဲ့တိမ့်နဲ့ချီပြီးတော့ပေါ့လေအရိယာပုဂ္ဂိုလ်တွေဖြစ်သွားကြတာသမာဓိတို့ဉာဏ်တို့တွေရသွားကြတာဒီအများကြီးရှိပါတယ်စာထဲမှာအဲလိုမရတော့မှရှင်နီးလေးတွေတည်ပြီးတော့နောက်စိတ်ကျင်းတဲ့အခါမှာသမာဓိတို့ဉာဏ်တို့တွေရသွားတာတွေဟာမရင်တွတ်နိုင်ပါဘူးဘုရားလက်ထက်တော်ကာလကမြတ်စွာဘုရားသတိပေးလို့ သူတော်ရှင်တွေဘောလေတရားနာပုံလေးတွေနီးယူပြီးတော့အခုကာလတရားနာပြိဿသုံးခုယောဂီတွေဘောလေမြတ်စွာဘုရားဆုဆုံးမဲ့ချက်တွေကိုစာတုနဲ့လက်တွေ့ပေါင်းစပ်ပြီးတော့ယူကြရမှာတခြားတစ်ပါးစီမသွားစီပဲလို့ဘောလေစစ်စီဆက်ဆက်စူးစူးဆိတ်ဆိတ်နာကြဖို့ဒီနည်းမှနေသိပြီဆိုလို့ရှိရင် ရိုးသေးသေးစိစိဆက်ဆက်အထောက်ဖို့ဆိုတာကိုလေဒီနှစ်ချက်အဲ့ဒီနှစ်ချက်ပြည့်စုံပါကစိတ်ခါ၃ရပ်ခေါ်တဲ့ဘုရားအဆုံးမဗုဒ္ဓရင်ကျေးမှုမိတဏ္ဍမှာပြည့်စုံလာနိုင်တယ်ဆိုတာပေါ့လေအဲ့ဒါစိုးစိုးမြင်မြင်နားလည်ဖို့လိုပါတယ်အတုံးဝင်ပစ္စည်းတခုပိုင်ထားတဲ့ပုဂ္ဂိုလ်ဟာ လက်တွေ့သုံးကြည့်လို့ကျိုးကျေးဇူးထူးခြားခြားရှိမှသိရဒီပစ္စည်းကိုလည်းပဲသူများဝေမျှပေးခြင်းလေပစ္စည်းကောင်းကိုသုံးသွဲလို့အကျိုးကျေးဇူးရလို့မိကိုယ်လည်းရသလိုသူတစ်ပါးလည်းပဲရစေခြင်းလေရစေခြင်းကမေတ္တာပဲဟွန်းအဲလိုမေတ္တာနဲ့သူသုံးသွဲတဲ့ပစ္စည်းကိုဖဲ့ချွေပြီးတော့ လက်ဆောင်ကောင်းအဖြစ်နဲ့ပေါ့လေပေးပြီဆိုလို့ရှိရင်ခံယူတဲ့ပုဂ္ဂိုလ်တွေကလည်းပဲတကယ်ကိုမြတ်မြတ်လုံးလုံးခံယူပြီးတော့သူ့နေရာနဲ့သူအကျိုးရှိအောင်အဆုံးချတတ်တာတွေ့ပြီဆိုလို့ရှိရင်ပြရကျိုးလည်းနှပ်ပါတယ်ပြီးတဲ့ပုဂ္ဂိုလ်တွေလည်းအမှန်ကိုကျေနပ်ပါတယ်သူကတော့ဒီလိုမှမဟုတ်ဘဲနဲ့ပေးတဲ့ လက်ဆောင်ကောင်းကိုလည်းပဲမလိုချင်းလိုချင်းရှိမယ်လိုချင်ပေမဲ့လို့ဒီဟာကိုမသုံးပဲနဲ့စိစိဆက်ဆက်ပေါ့လေကြိုးရှိအောင်မသုံးပဲနဲ့ပြစ်ထားမယ်ဆိုလို့ရှိရင်ပြည့်ရတဲ့ပုဂ္ဂိုလ်ကသိအောင်ရဘူးဒီတော့ဘယ်လိုလုပ်မလဲပြည့်ရတဲ့ပုဂ္ဂိုလ်အမျော်မြင်နဲ့ပြစ်တာထားပြီးတော့ပြည့်တယ်ဆိုလို့ရှိရင်ဒီပစ္စည်းသုံးကြည့်ပေါ့ သုံးကြည့်လို့ရှိရင်အကျိုးကျေးဇူးရှိပါသေးလို့ရှိရင်ကိုယ်မှာအကျိုးကျေးဇူးရှိပါသေးတော့ဒီပစ္စည်းအရှာဤဆက်ရပုဂ္ဂိုလ်အရှာဖြန့်ပေးလို့ရှိရင်ပစ္စည်းသုံးတဲ့ပုဂ္ဂိုလ်တွေကအကျိုးကျေးဇူးတွေဆက်ရှိသွားမှာပါပဲဒီမှာတရားကအဲ့လိုသဘောမျိုးပါပဲသူကတော့ယူသည်သည်စိစိဆက်ဆက်လုပ်ပုံတွေကို ဥပမာမျိုးစုံနဲ့မြတ်စွာဘုရားကပြထားပါတယ်။အဲဒီတွေကဥပမာလေးတစ်ခု ပြောပြစီ။တိုးတဲ့တောင်နဲ့ခီးသွားတဲ့ပုဂ္ဂိုလ်မလွဲသာလို့ခီးသွားတဲ့ပုဂ္ဂိုလ်တွေဟာဒီဘက်ကတောင်ပြနဲ့ဟိုဘက်ကတောင်ပြရှားမှာပေါ့လေ။ရိုးရိုးသွားလို့မရတော့ပေါင်းကူးတရားလေးလုပ်ရတယ်။ ရုပ်ကြီးခီးဆိုင်နိုင်ဖို့ရာဆိုတော့ပုဂ္ဂုတ္တရာကတော့စိတ်ချလက်ချသွားလို့တဲ့သွားနိုင်တဲ့တရားမျိုးကြီးတွေတော့မဆောင်နိုင်ဘူးပေါ့ခြီဝါစာတစ်ခုချလောက်တာပေါ့ခြီဝါစာတစ်ခုချလောက်တယ်ဆိုတော့ပြည့်ဘလောက်လောက်ရှိမလားလေးလေးမှငါးလေးမှတော့ဒီလောက်ပဲရှိမှာပေါ့ဘလုံးလေးဘလုံးဖြစ်ဖြစ်သုံးဟုတ်သစ္စာကြောင့်နေဖြစ်ဖြစ်ပေါ့လေဟိုဘက်ကဟိုဘက်နဲ့ဒီဘက် အောက်ကတော့ကြောက်ကြီးပေါ့သွားဖြစ်ရုံပေါ့အဲလက်ကင်တန်းလေးပါလေးလည်းပါရင်လည်းပါမှာပေါ့လားအဲဒီတဘွားစာခြီဘွားတစ်ခုချလောက်တယ်ဟိုကံပါပြနဲ့ဒီဘက်ကံပြကံပါပြမလွဲတာလို့ရှောက်ရပြီဆိုလို့ရှိရင်မြန်မြန်ကြီးရှောက်လို့လည်းမရပါဘူးမြန်မြန်ရှောက်တကြမ်းတော့လှမ်းတာလေကြောက်တဲ့ကြမှာပါ ဖြည်းဖြည်းရှောက်ရမယ်ဖြည်းဖြည်းတော့ရှောက်ပါရဲ့တရားကိုရှောက်လဲနင်းမိသလားမနင်းဘူးလားအမှမထိုင်တဲ့ရှောက်ပြန်လို့ရှိရင်လည်းဒါလည်းပဲကြာပါပဲဒီတော့ဖြည်းဖြည်းလေးရှောက်ရမယ်မိမိရရလည်းပဲဒီတရားကိုနင်းရမယ်ယူတည်တည်စိစိဆက်ဆက်ဒီတရားကို နင်းပြီးတော့သွားပါမှဘေးရန်ကင်းကင်းတဲ့ဟောကံဆန်းသာသာနဲ့ရောက်သွားထိုင်တယ်အဲ့ဒီဥပမာလေးပြထားပါတယ်ဒါယောဂီရလည်းပဲမလွဲတာလို့ပေါ့လေရှေးဒုက္ခတွေများတဲ့ဒီဘက်နေကနေပြီးတော့ဟိုဘက်နေသွားရပြီဆိုလို့ရှိရင်ကိလေသာတွေကင်းတဲ့နေပေါ့လေသွားရပြီဆိုလို့ရှိရင် ခုလည်းသတိထားပါလားတရားလမ်းစဉ်နဲ့သွားမှာပေါ့စာရင်းကဆိုထားတာကပေါ်ပေါ်ဆဆမလုပ်ပါနဲ့မရှိမစလုပ်ပါမလုပ်ပါနဲ့ယန္နာယန္နာပြီးတော့မလုပ်ပါနဲ့လုံးရင်ပမာဒပါယူသည်သည်ရှိဆဆလုပ်ပါဆိုတော့မယမနာလုပ်ပါလို့ဖာထားတာပါဟမ်အဲဒီမှာထားတဲ့အတိုင်းကယူသည်သည် လုပ်ရပါတယ်ဖြည်းဖြည်းလေးကိုယ်ဝီယာလေးလုပ်ရပါတယ်တော့ဒီသွားလာလှုပ်ရှားတဲ့အခါမျိုးမှာခုနကပြောပါတယ်မျက်စိရှိရလို့မမြင်ရဆောင်ရတဲ့နားရှိရလို့မကြားကြရဆောင်ရမယ်မျက်စိကြည့်တဲ့ဟိုကြည့်ဒီကြည့်တဲ့မထိန်နိုင်မကြည့်နေလို့ရှိရင်အလုပ်တွေပြတ်တာပဲမှတ်တွေပြတ်တာပဲ ညကန်းလို့နားပင်းလို့စကားမပြောတတ်တဲ့ပုဂ္ဂိုလ်လို့လူမာကြီးဖြစ်ဘူးလားလူမာလို့ပေါ့လေဖြည်းဖြည်းသာသာလေးပေါ့လေဟူရတယ်ပြုဖို့ကျူတရားပြုလုပ်တဲ့နေရာမှာပေါ့လေတော့ဟင်းအဲတော့ပုပ္ပဆဆံဖြစ်တော့ဟိုတော့လေးလေးစားစားလေးတမနဲ့တမနဲ့ဆက်ဆက်လာမှာဟင်းကျန်တော့လည်းမရှိတော့ဘူး ဒီဒီတိုင်းသွားမှာပဲအဲဒီလိုလုံးဝဒါအပမာဒမမေ့လျော့မပေါ့ဆခြင်းဆိုတာပေါ့လေလေဟင်းပြက်ွက်တာမျိုးလည်းမရှိတော့ဘူးအဲလိုအပမာဒရှိပါမှတရားအားထုတ်အားယူနတ္တကိလေသာဘေးရန်တွေလည်းပဲလွတ်သွားနိုင်ပါတယ်မှာအဲဒီလိုမြတ်စွာဘုရားမိန့်ကြားထားပါတယ်မြတ်စွာဘုရားမိန့်ကြားထားတဲ့အတိုင်း တကယ်အထုတ်တဲ့နည်းလည်းယူသေးသေးလေးနော်နားထောင်တကယ်လုပ်ပြီဆိုလို့ရှိရင်လည်းယူသေးစိတ်ဆက်ဆက်လုပ်ဖို့အဲ့ဒီအင်္ဂါတစ်ချက်နဲ့အဲ့ဒီအကြောင်းတစ်ချက်နဲ့ပြည့်စုံလို့ရှိရင်တိခါ၃ရဟာတနေ့နဲ့တနေ့တစ်ချိန်နဲ့တစ်ချိန်ထူးခြားလာမှာပဲမြတ်စွာဘုရားအဆုံးအမသာသနာဟာလည်းပဲကိုယ်စီမြန်မြန်ကြီးရောက်လာမှာပါဒါသိကြပါတယ်ဘုရားတို့ကတော့အဲ့ဒါပဲတိုက်တွန်းနေပါတယ် တိုက်တွန်းတဲ့လုံနိုင်ရင်လုံသူတွေကအကျိုးကျေးဇူးရှိမှာပဲမလုံနိုင်လို့ရှိရင်လည်းဘုန်းကြီးတို့လည်းဘာမှတတ်နိုင်ဘူးတရားထုဆန်ယောဂီပုဂ္ဂိုလ်တွေအထုတဲ့ဤကြကြနာတည်ပြီးတော့ယူသည်စီစီဆက်ဆက်နဲ့ရှိမှလို့ရှိရင်မကြပါဘူးတရက်နှစ်အတွင်းကိုပဲ တမန်နဲ့တမန်ဆက်ဆက်ပြီးတော့ဗောလေဈာမှာအငြိကြီးကိရိတာမွင်တော့ဟွန်းကိုလိုရတဲ့အလုပ်ကလေးဟာထိရောက်လာတာလေးတွေ့ပြီဆိုလို့ရှိရင်ပီတိအသေးစားလေးတွေပေါ့လေနှစ်သိအာရမှုပျော်ရွှင်မှုအသေးစားလေးတွေအစဖြစ်လာတာကြည်ကြည်မူးကြီးထားဖြင်းလည်းဖြင်းလည်းမကြကနဲ့အဲ့လိုလည်းဖြစ်တာ ဒါပတိအသေးစားပေါ့ပတိဆိုတာနှစ်သိမ့်တာပျော်ရွှင်တာပေါ့ဒီမှာဆက်ပြီးတော့စိတ်ဆဆရှိနေလို့ရှိရင်ဓမ္မတဲ့ဓမ္မဆက်ဆက်နေတော့ရာဂကိရိတာအပူလည်းမဝင်ဘူးဒေါသကိရိတာအပူလည်းမဝင်ဘူးအခြားအခြားအပူတွေလည်းဘာမှမဝင်ဘူး အပူတွေกินနေဆိုရင်ဒါအေးဆက်လာပဲလှုပ်ရှားမှုလည်းမရှိဘူးဒါအေးဆက်နေတာပဲအဲ့ဒါပါဠိလိုပစ္စတိခေါ်တယ်စိတ်အေးချမ်းတော့ကိုယ်ရောအေးချမ်းတာပဲကိုယ်ရောစိတ်ပါအေးချမ်းလာတာပဲအဲလိုအေးချမ်းမှုလေးတွေများလာပြီဆိုလို့ရှိရင်ဒီကိုကပီတိဒီစားလေးဖြစ်လာတဲ့အပေါ်မှာအမတ်တရားဆက်လို့ ကိလေသာအပူတွေတဖြည်းဖြည်းရော့ပြီးတော့သူကြီးချာချာအေးချမ်းလာပြီဆိုလို့ရှိရင်ပီတိအကြီးစားကြီးတွေဖြစ်လာရဲ့ဟမ်ပီတိကြီးစားကြီးတွေကအဲဒီကိုလို့ကြွတဲ့နေသလိုလှုပ်လှုပ်လှုပ်လှုပ်နဲ့ဖြစ်နေသလိုပီတိတွေဖြစ်လာတဲ့ခါကျတော့မလှုပ်ချင်အောင်ပေါ့လေ စိတ်ပြီးတော့ဗောလေစိတ်ပြီးတော့ကောင်းလာငြင်းငြင်းငြင်းငြင်းနဲ့ကောင်းနေတာလေတမျိုးပဲရတာသူကတော့အဲ့ဒီတရားရတာလေးတွေ့လာတယ်ပီတိတွေဒီသိတဲ့အာရမှုတွေဗောလေပျော်ရွှင်မှုတွေဗောလေဒီပျော်ရွှင်တာလည်းပဲစိတ်ချိတ်အာရုံလေးတွေမြင်ရကြနေရစားကြည့်ရလို့အဲ့ဒီလိုပျော်ရွှင်မှုမျိုးနဲ့မတူတတ်ဘူး အဲဒီပျော်ရွှင်မှုရဲ့အစာပေါင်းများစွာသာတဲ့ထူးခြားတဲ့ပျော်ရွှင်မှုယူပြလာတာပဲအဲဒီပျော်ရွှင်မှုရလာပြီဆိုလို့ရှိရင်ကာမဂုဏ်အပျော်တဲ့အများကြီးသာလာလားကာမဂုဏ်အပျော်ကိုလည်းပဲသိအထင်ကြီးတော့ဖြစ်သွားတယ်ဟွန်းပျော်ပြီဆိုလို့ရှိရင်ဝိသလာတာပဲ တရားထိုင်ရတယ်လည်းချမ်းသာလာတာပဲချမ်းသာတယ်လည်းဖြစ်လာတာပဲအဲဒီချမ်းသာမှုကြီးဖြစ်လာပြီဆိုလို့ရှိရင်ဟုတ်လားကိုယ်ထူးထူးခြားခြားတွေ့လာတော့အတ္တတရားလည်းဖြစ်လာတယ်အတ္တတရားတွေ့လာတော့ဟောဒီလောက်တော့လောက်လေးအထုတာဓမ္မငါတို့ဟာဒီလိုတရားအရသာလေးတွေ့ရတယ်စိတ်ဆက်ဆက်လေးယူသည်သည်လေးစိတ်ဆက်ဆက်လေးလုပ်တဲ့တို့ဒီလိုအမျိုးတွေ့ရတာ ဆက်လက်ပြီးတော့စိစိဆက်ဆက်နဲ့ယုံကြည်တည်လုပ်လို့ရှိရင်တိတ္တကများတုနိုင်တယ်ဆိုတော့ဗောလေတရားအထုတ်တဲ့ပုံမှာလည်းပဲအားတွေပိုကောင်းလာတတ်တယ်တတိတွေလည်းပိုကောင်းလာတတ်တယ်တတိကောင်းတော့စိတ်ဆူရှိမှုသမာဓိတွေကလည်းပဲထူးထူးခြားခြားဖြစ်ပြီးတော့ຢာကနဲ့လှုပ်ရှားတာမျိုးဒေါသနဲ့လှုပ်ရှားတာမျိုးရှိပဲနဲ့ထူးထူးခြားခြားငြိမ်သက်လာမယ်။ အဲ့လိုငြိမ်သက်လာပြီဆိုလို့ရှိရင်စူးစိတ်မိရစူးစိတ်မိရကျုံနာသဘောတရားတွေကိုပေါ့လေယုံနာအနေနဲ့ကြောင်းကျိုးဆက်အနေနဲ့သူတို့ရဲ့မမျက်စင်သဘောပဲဆိုတော့ချိရဆုံးပေါ့လေအစင်စင်အစင်စင်သိမြင်လာတာပဲအဲ့ဒါကိုပါဠိသုံးနေရတော့သံပဉ္စညလို့ခေါ်ပါတယ်သံပဉ္စညဆိုတာသိတာပါပဲ တည်တယ်ဆိုတာကမှန်မှန်ကန်ကန်တည်တာပြည့်ပြည့်စုံစုံတည်တာတစ်စိတ်တစ်ပိုင်းနဲ့မဟုတ်ဘူးမမိသမ ्या တွေပြည့်ပြည့်စုံစုံတည်တာမှန်မှန်ကန်လည်းတည်တယ်ပြည့်ပြည့်စုံလည်းတည်တယ်ကိုယ်တိုင်တည်တာကိုယ်တိုင်တည်ရဆိုတာကစာပြောလို့တည်တာမဟုတ်ဘူးဆရာပြောလို့တည်တာမဟုတ်ဘူးကျင်နီးမှတေချာနားထောင်ပြီးတော့ယူသည်သည်ရှေ့ဆက်ဆက်အထုတ်တဲ့အတွက်ကိုယ်တိုင်တည်လာတာပါဟွန်း အဲ့ဒါလိုကိုယ်တိုင်ကြည့်တာဟာလည်းပဲဘလုံးမထွေးကြီးပေါ့လေအတုံးလည်းအတင်းလည်းကြည့်တာမဟုတ်ဘူးကွဲကွဲပြားပြားခြားခြားများကြည့်တာဒါရုပ်ပဲဒါနာမ်ပဲဆိုတာပေါ့လေဒါအကြောင်းပဲဒါအကျိုးပဲဆိုတာပေါ့လေကွဲပြားခြားနာကြည့်လာတာအဲဒီလိုကွဲပြားခြားနာဆိုတာကြည့်တဲ့ဟာကစာတိတဲ့ကိုယ်တိုင်တွေးဆယူတဲ့ကြည့်တာတဲ့တိတ်ကိုထူးခြားလာတာ အဲ့လိုအပညာလေးဖြစ်လာတယ်အဲ့ဒါကိုမြတ်စွာဘုရားကစံပကျင်ညလို့သုံးထားပါတယ်ဓမ္မမမံကံကခြားခြားနာနာတိပြည့်ပြည့်စုံစုံခြားခြားနာနာတိကိုယ်တိုင်ခြားခြားနာနာတိပေါ့ဒီနည်းအားဖြင့်လည်းပဲမမံကံကထူးခြားခြားတိ ပြည့်ပြည့်စုံစုံထူးခြားခြားသည်ကိုယ်တိုင်ထူးခြားခြားသည်အတ္တိကျူတွေဖြစ်လာတာမှာလောက်ကြည့်ညွန်တဲ့တိုင်းသာလောက်ကြည့်ဖြစ်ရပါပဲဒါသိကြတယ်အဲလိုအတ္တိဖြစ်လာပြီဆိုလို့ရှိရင်ဒီကြည်လီအမှန်တိုင်းပေါ်လေလောက်တဲ့အတွက်ငါတို့မှဒီလိုအကျိုးကျေးဇူးကောင်းတဲ့ရလတ်တွေရတာပဲဆိုပြီးတော့ဗောလေကျေနပ်လာတော့တာပဲ ယုံကြည်လာတော့တာပဲလက်ခံလာတော့တာပဲအတီးပြည့်ဆုံးဖြတ်ချက်လည်းချလာတော့တာပဲဒီနည်းကကောင်းတယ်ဒီနည်းတိုင်းငါတို့လည်းဒီလိုတရားရတာတွေတွေ့ရတယ်ဆိုတော့လေဒီနည်းဆုံးဖြတ်ချက်ချသွားတာပဲအဲ့ဒါအတိမောက္ခခေါ်တဲ့တတ္တတရားပဲအဲ့ဒါလိုလက်ခံနိုင်တဲ့အပိုင်းကြီးရောက်သွားပြီဆိုလို့ရှိရင်ဒီတရားကိုထူးခြားခြား တွေ့တဲ့အကြည့်ပဲအထုတော်တာပါပဲသူများအထုတိုက်တွန်းလို့လို့တော့အဲလောက်အဆင့်ဒီဘုန်းကြီးတို့ကတော့တွန်းပြရတာပါအဲတွန်းပြလို့အဲ့ဒီအဆင့်မှမရောက်ဘူးဆိုလို့ရှိရင်တော့တရားကထွက်သွားတဲ့အခါမှာအိမ်ရောက်တဲ့အခါကျတော့စိတ်ပါလက်ပါနဲ့အထုတာမျိုးမရှိတော့ဘူးနောက်တရားအထုလို့တဲ့စိတ်တွေလည်းကုန်ခံပြီးတော့ဗောလေ ဘဝဒီတိုင်းပဲသွားရတော့မှာပါပဲဒါသိကြတယ်အဲ့ဒါလိုဖြစ်စေချင်ပါဘူးပင်ကိုယ်ကလည်းပဲထိတ်တန်ဆိုရက်တမြင့်တညာအခြေခံရှိပြီးတော့ညင်ကြတဲ့အတိုင်းပေါ့လေကျင့်ဒီမှအတိုင်းပေါ့လေယူသေးသေးနဲ့စိတ်ဆက်ဆက်ကျင့်ပြီးဆိုရင်ရေအငဲနဲ့အငဲငယ်တွင်းမှာကိုပဲစိတ်ကြီးကြည်ရင်ပြီးတော့ ယုံနဲ့လာခွဲခြားပြီးတော့သိတော့တာပဲဟွန်းဖောင်းတာလေးတွေမှတ်လို့ရှိရင်ဖောင်းတာလေးရတခြားသိတာတခြားပိန်တာမှရင်ပိန်တာတခြားသိတာတခြားပူတာလေးတွေအေးတာလေးတောင်းတာလေးတွေပေါ်လာလို့ရှိရင်အဲ့ဒါလေးမှတ်တဲ့ကပူတာတခြားအေးတာတခြားစသည်ကိုယ်ကြည့်လို့ထိုင်တဲ့အကွေးစအလှုပ်ရှားတွေမှာလည်းပဲထိုင်ရင်လည်းစိတ်အစဉ်စဉ်ကြောင့်ထိုင်ရုပ်ဖြစ်ရပုံလေးတွေ စီဆက်ဆက်ရှိမှလို့ရှိရင်ဖြည်းဖြည်းတဖြည်းဖြည်းတိုင်လာဖို့သူကစီဆက်ဆက်ရှိတော့ထိုင်ထိုင်ချတဲ့အခါမှာအောက်မှာလေးလေးပြီးတော့ကျင်းတင်းပြီးတော့တောင့်တောင့်ပြီးတော့ကြကြသွားတဲ့ရုပ်သဘောနဲ့ရှိမှတ်တဲ့စိတ်နဲ့သွားပြီးတော့တိုက်ဆိုင်နေတယ်တောင့်တာတင်းတာတွေကတခြားရုပ်တွေကရှုလူတည်တည်သွားတာတွေကနန္တရားဆိုတာကိုလေအစစ်စစ်အစစ်စစ် တရစ်ထိုင်ရှားလိုက်လို့ရှိရင်အဲဒီကိစ္စရှိနေတဲ့ယုံနာတရားတွေယုတ်တရားတွေနဲ့တရားတွေပေါ်နေတွဲတွဲပြီးတော့သွားနေတာအမှန်ရှင်းတယ်သူကတော့အဲလိုရှင်းရှင်းသိပြီဆိုလို့ရှိရင်တချို့ဥပမာလေးတွေနဲ့သိကြတာဥပမာအဖြစ်ဘန်ကာဖွင့်ထားမယ်မိလုံးဖွင့်ထားမယ်ဆိုလို့ရှိရင်ဘန်ကာတို့မိလုံးတို့ဟာယုတ်ထုတွေပဲ တန်တယ်ကြီးကြီးတယ်ကြီးဖန်တယ်ကြီးနဲ့လှုပ်ထားတာပဲသူကြည့်တဲ့တဲ့ဆိုလို့ရှိရင်မလင်းဘူးသူကလျှက်စီကျိုးနဲ့ဆက်သွယ်ပြီးတော့ဆံရခလုတ်နှိပ်လိုက်တဲ့အခါမှာတကြွကနေပြီးတော့လျှက်စီစီးဆင်းပြီးတော့ဘောလေးတော့လာလင်းတာပံကာဆိုလည်းလှုပ်လို့ရှာဖြစ်လာတာပါပဲဒီတော့ပံကာလှုပ်လို့ရှာရှာဖြစ်လာတာမီးလင်းလာတာလေ ဒါအလကားလေးကတော့မဟုတ်ဘူးတချို့ကနေပြီးတော့လျက်စီးတွေပေါ်ပြီးစီးစီးပြီးတော့ရောက်လာပြီးတော့ဓမ္မလာပြီးတော့ဤပွင့်ရတာပံကလဲရတာဆိုတာပေါ့လေဟင်းမိလုံကြီးပံကကြီးရတခုသုံးမဟုတ်ပံကတခုဟိုကတချို့ကလာတဲ့ဓာတ်တွေကပျက်စီးတတ်တဲ့တခုဆိုတာပေါ့လေအဲ့ဒါဒီပဲဆက်ဆက်ပြီးတော့သွားနေတာကိုပဲ လိုပဲနားလည်လာတော့ပဲယုံနေတာအဲ့လိုခွဲရပြီးတော့သိလက်တော့ပါတယ်ကွာပံကလေးမှာရှိနေတဲ့မောတာဟာဆိုလို့ရှိရင်တန်တယ်ကြီးကြီးတယ်တွေနဲ့ပြုလုပ်ထားတာပဲအဲ့ဒီကကိုယ်တို့ဘာလို့ဆိုတော့ကြီးတယ်ကိုယ်ကြီးရတယ်ပဲတန်တယ်အယုတ်ထုကြီးပဲ လူလူကြီးတက်တက်လည်းကတော့ဘာမှလှုပ်ရှားမှုမရှိနိုင်ဘူး။ဘာငါရွက်တည်းလည်းရုပ်ထုတွေပဲ။ဟွန်း။ဟိုဆိုင်ရကလို့နှိမ့်လိုက်တဲ့ခါကျတော့တကြီးကနေပြီးတော့ရစီတီရှိရှိပြီးတော့ဒီမှာလာပြီးတော့ခုနမော်တာတွေကခွင်နေဟောလို့ဖတ်ထားတဲ့အဲ့ဒါတွေလာပြီးတော့ပြန့်နှံ့သွားတာ။အဲ့ဒါမှလှုပ်လှုပ်ရှားရှားတွေဖြစ်လာတာပဲဒီမှာ။ ပြီးတော့ပန်ကတစ်ခုလုံးကရုပ်ထည်ကြီးပဲအဲ့ဒီတည်းမှာလျှက်ရှိကနေပြီးတော့စီးရှင်းလာတဲ့ဓာတ်အားတွေကနန္တရားပဲအဲ့လိုခွဲခြားပြီးတော့နားလဲတာပဲတန်ခဲတန်တုံးတက်စိတ်ဓာတ်တွေထည့်ထားလို့သာခုလိုပဲလှုပ်လှုပ်ရှားရှားနဲ့ဆွဲဝင်ကံယုံတာပဲလှုပ်လှုပ်ရှားရှားဒီလိုဖြစ်နေတာပဲဆိုတာပေါ့လေဥပမာလေးနှိုင်းရှင်ပြီးတော့ ယုံနေတာကွဲသွားပြီဆိုလို့ရှိရင်ယုံနေတာမကွဲခင်ကတော့အကောင်လေးတစ်ကောင်ရှိနေသလိုလိုအတ္တကောင်လေးတစ်ကောင်ရှိနေသလိုလိုလိပ်ပြာလိုလိုဘာလိုလိုပေါ့လေလူတည်သွားလို့ချင်းယုတ်ပစ္စည်းရတာပျက်စီးပြီးတော့ခုနလိပ်ပြာဆိုတဲ့အရာလေးရတယ်နောက်ဘဝမှာသွားပြီးတော့ဖြစ်ရပုံလိပ်ပြာလေးကမသေးဘူးအဲ့လိုအစိုးရဝန်တတ်တယ်ဘယ်မှာရှိနေရင်ကတကယ်ရှိ ယုတ်ကတမျိုးနာငါတမျိုးပေါ်လေခွဲကြည့်ပြီဆိုလို့ရှိရင်ယုတ်သက်သက်မြင်သွားတဲ့အခါမှာဒီကလိပ်ပြလာမဟုတ်ဘူး။ဒါလည်းယုတ်ပဲ။ခုနပံကကိုလေးကြီးကပါလေယုတ်ပဲ။ခုနတကြွလာတဲ့လျှက်စီကပါလေလျှက်စီပဲ။ဟွန်း။သူလည်းပဲထိုင်ရင်လည်းစိတ်အစဉ်စဉ်ရောက်ထိုင်ရုပ်အစဉ်စဉ်နေထိုင်ရင်လည်းပါလေလျှက်စီနဲ့တူတယ်။ တတိယလံတရားပဲဒါပဲသူကိုယ်လည်းကအတ္တလားသိချင်နေတဲ့ကောင်းလေးတော့သူကိုယ်လည်းမဟုတ်ဘူးအတ္တမဟုတ်ဘူးလမ်းတစ်ဘောပဲတကူကြီးကြည့်လည်းပဲဒီတော့မှအတ္တမဟုတ်ဘူးသူတို့တွေမှလည်းအတ္တမရှိဘူးအကောင်လေးမရှိဘူးလက်ပြမရှိဘူးဆိုတာလို့ရှိတာကဘာလဲရုပ်ထည်ကြီးနဲ့အနန္တပဲရုပ်အစုနဲ့လန်စုပဲဒါပဲ꿰သွားတာပဲဟမ် ယုံနာကွဲပြီးတော့တည်လို့ရှိရင်ခုနငကောကဆွဲထားတဲ့အတ္တဒိဋ္ဌိလည်းမရှိတော့ဘူးတဲ့အတ္တဒိဋ္ဌိလည်းကွာသွားတယ်တဲ့ဒါယုံတည်တဲ့စိတ်ဆက်ဆက်ရှိမှတ်တဲ့ယောဂီပုဂ္ဂိုလ်တွေဆိုလို့ရှိရင်ရဲ့အနှဲငယ်အတွင်းမှာကိုပဲယုံနဲ့နာကွဲတည်တာနဲ့ပဲငကောကလက်ပြကောင်းလေးရှိတယ်ဆိုအစွဲဟာဖြစ်သွားနိုင်တယ်ဒါ ဝိပဿနာဉာဏ်မှာဆိုလို့ရှိရင်ပထမဆုံးအခြေတည်တဲ့ဉာဏ်ဖြစ်လာတာပဲ။ဒါလို့ကြည့်ရင်ပဲအဖို့တန်လာပါပြီ။အဲဒီလိုယုံနာကြီးအစတီးအောင်လို့ရှုတဲ့နည်းမရှိရင်မသိလို့ရှိရင်တတိအတ္တဆွဲကတော့ရှိနေတာပဲ။တီးပြီပဲလို့ဒီလိုအမှထုတ်ဖို့ဆိုလို့ရှိရင်လည်းဒီအတ္တဆွဲရရှိနေတာပဲ။ အဲတော့ထုတ်ပါရေးပြည့်စုံအောင်ယုံနာခွဲခြားပြီးတော့ကြည့်တဲ့ဒီအောင်ထုတ်ဖို့ဆိုတော့ဒါလည်းရှိနေတာပဲဒါတော့သိကြတယ်ပြီးတော့အဲလိုအတ္တဆိုရှိတဲ့ပုဂ္ဂိုလ်တွေကတတ္တဝတိုင်းရဲ့ကိုယ်ထဲမှာကိုယ်ထဲမှာပေါ့လေအဲဒီတက်ရှိနေတဲ့ကောင်လေးရှိတယ်ဆိုတာပေါ့လေအဲလိုဆိုထားတယ်အဲဒီအသက်ရှိနေတဲ့ကောင်လေးကလေးပြလေးက တတ္တဝအကြီးအသေးလိုက်ပေါ်လေသူကလည်းပဲကြီးလိုက်သေးလိုက်ဖြစ်တယ်။မရှင်ကြီးမှရှိတဲ့အတ္တဆိုရင်အကောင်ကြီးတော့သူအတ္တကြီးတယ်တဲ့။ဘုရားစိတ်ကလေးမှရှိတဲ့အတ္တကတော့အကောင်လေးသေးတဲ့အတွက်သူအတ္တသေးတယ်သူကတော့ဒီလိုသူအတ္တဒီအတ္တလေးကလည်းပဲအကြည့်ရှိတယ်တဲ့။သူမြင်ကြလန်းစားထိတွေ့တယ်အဲ့ဒီအတ္တလေးနဲ့ထိနေရတာလေ။ဟမ်ဒီလိုလည်းပဲသူကယူသေးတာကိုတော့ အဲဒီအတ္တလေးရဟုဌာနချုပ်ကအတ္တကြီးရဲ့ညွှန်ကြားချက်အတိုင်းကိုကြည့်ဆိုကြည့်မြင်ဆိုမြင်ကြားဆိုကြားဆိုတာပါလေဟိုအမိန်တိုင်းဖြစ်ရတာတဲ့ရုပ်ကိုယ်ကြီးကပျက်စီးသွားပြီမလို့အဲ့ဒီအတ္တလေးကမပျက်စီးဘူးတဲ့သူကမြဲနေတယ်တဲ့နောက်ထပ်ရုပ်အတိတ်တစ်ခုမှသွားပြီးတော့ဒီလိပ်ပြာလေးကဖြစ်ရပြန်တယ်တဲ့သို့မဟုတ်အဲ့ဒီလိပ်ပြာလေးကတဏှာမှာခိုကပ်နေတယ်တဲ့အဲ့ဒီလိုအစွဲတွေရှိကြပါလေ အဲ့ဒီအစွဲကတော့ယုံနာရလို့ခွဲခြားမသိဘူးဆိုလို့ရှိရင်တော့ဒီစွဲကတော့ရှိနေတာပဲနောက်တချို့လူတွေကျင်းကျိုင်းမှာပေါ့ဒီကြိတ်ကြိတ်လက်ပြားတွေအများကြီးရှိတယ်ဆိုတော့စွဲတတ်ရှိတယ်မီးရှို့ပြီးတော့ပြာတွေထားပြီးတော့အဲ့ဒါမှလက်ပြာတွေရှိတယ်လို့ဒီလိုလည်းပဲယုံဆတာရှိပါတယ်အဲ့ဒါတွေကတော့ဖះဆုံးမတွေကတော့ဖြီလာဖြစ်နေတာပဲတကယ်အမှန်တရားကြိုက်နေတဲ့ပုဂ္ဂိုလ်ကြီးအဖို့တော့ အလုတ်ပို့လို့ဖြစ်နေတာပါပဲသစ္စာရကိုယ်ရဲ့လူသတိပ္ပံဘာဝနာတရားတွေအထုတ်ပြီးတော့ရှားဖွေ တွေးရှိရတဲ့တရားတွေထဲမှာအများထင်လို့ပေါ့လေဇီဝအတ္တခေါ်တဲ့အသက်ရှင်နေတဲ့အကောင်လေးမတွေ့ဘူးတွေ့တာပထမဆုံးစတွေ့တာယုံနဲ့နာနာနဲ့ယုတ်ပဲဒါစတွေ့အရှိကိုအရှိတိုင်းမြင်လာတာပဲ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 အဲ့ဒီအတ္တလေးကိုထိချုပ်နေတဲ့အမိပေးနေတဲ့အတ္တကြီးတစ်ခုရှိတယ်ဆိုတာပါလေပရမအတ္တကြီးပါလေမဟာဇမကြီးလို့လည်းပဲဒီလိုလဲဆိုပါတယ်ဣဆွရလို့လည်းဆိုရတယ်သူကတော့ခရိယဘာသာဝင်ရတော့ God ပေါ့ဒီ creator ဆိုတာပါလေအလ္လာဆိုတာပါဒီလိုယူဆတာပေါ့ဟွန်းသူကဘာလောကကြီးရောသိကြည့်တဲ့မဲ့တတ္တဝအရာတွေရော သူတို့ဖန်ဆင်းထားတာပဲလူမြင်ကြနာစွာထိတွေ့ကြလည်းသူကအုပ်ချုပ်ထားတာပဲအဲဒီပရမအတ္တကြီးကအုပ်ချုပ်ထားတယ်စိုးမိုးထားတယ်တဲ့ကြည့်ကြဒီမှာလည်းအကုန်လုံးသူကတည်တယ်တဲ့တခုလည်းပဲရှိတယ်တဲ့အဲ့ဒီပရမအတ္တကြီးကတော့သူ့မှာလည်းပဲရှင်းရတယ်ဆိုတော့လည်းမရှိဘူးချမ်းသာတယ်ဆိုတော့လည်းမရှိဘူးပုံသဏ္ဍာန်ဆိုတော့လည်းဘာမှမရှိဘူးတဲ့ သူတို့လည်းပဲသူတို့ဒီပရမအတ္တကြီးကိုတယုတ်ဖော်ထားပါတယ်အဲ့ဒီပရမတ္တကြီးအလိုကျဟုတ်လားတောရထံလျောအရိယဘုဒ္ဓကိုယ်ဆလှုပ်ရှားမှုမြတ်တော်ခတ္တမျိုးလုပ်ပြတာမြင်လာကြတဲ့နာနာစရာအကုန်လုံးပါလေဒီအဲ့ဒီအတ္တကြီးအလိုတိုင်းဖြစ်ရတယ်အတ္တကြီးအမိတ်အရာကိုလေကိုယ်ထဲမှာရှိနေတဲ့ជីវအတ္တလေးကလှုပ်လှုပ်ရှားရှားဖြစ်နေတာတဲ့အဲ့ဒီလိုအစွဲတစ်ခုဝင်သွားပါလား အဲလိုဆွဲထုတ်ဝင်တာကတော့အကြောင်းကျိုးမသိလို့သူ့အကြောင်းနဲ့သူ့အကျိုးပေါ်လေခွင်းဆက်ဖြစ်နေပုံကိုအခုလိုရွှေရကမသိလို့အဲ့ဒီဆွဲရဝင်တာပါမိလုံးကိုဆံရခလုတ်ကပိတ်ထားလို့ရှိရင်လျက်စီကျွာနေပြီးတော့လျက်စီတွေစီးဆင်းလာပြီးတော့မိမပွင့်ဘူးဆံရခလုတ်ဖွင့်လိုက်တဲ့အခါကျတော့လျက်စီတွေစီးဆင်းပြီးတော့မိရောက်ပွင့်လာတာ ပန်ကလည်းဒီတိုင်းပဲဆိုင်ရာကလုတ်ကိုမနှိပ်ဘူးဆိုရင်ပန်ကအတီပဲရပ်နေတာပဲဆိုင်ရာကလုတ်နှိပ်လိုက်ပြီဆိုလို့ရှိရင်အဲ့ဒီကတက်စီကျွားနေတယ်တက်စီစီစီပြီးတော့ဟိုသွားပြီးတော့လှုပ်တာပဲတော့မိလုံးတွေပွင့်ရတာပန်ကလေးပန်ကလှုပ်ရတာဟာတက်စီအားကြောင့်တကြွလျှောက်လာတဲ့လျှက်စီအားကြောင့်ဆရာကလုတ်နှိမ့်လိုက်လို့တကြွလျှောက်လာတဲ့လျှက်စီအားကြောင့်ဖြစ်ရတာဆိုတော့ဗောလေ အလကအကြောင်းမဖြစ်တာမဟုတ်ဘူးဆိုတာပေါ့လေအဲ့ဒီသဘောသားလေးကိုကြည့်တယ်လို့ပေါ့လေထို့အတူပဲယူသည်သည်ရှိမှနေတဲ့ယောဂီပုဂ္ဂိုလ်ဟာထိုင်တော့ပဲအပြုပေါ့လေထိုင်ရင်စိတ်အရှိမရှိလို့ရှိရင်ရရကြီးပဲဒီတိုင်းပဲဆိုင်ုံဖြစ်သေးဘူးထိုင်တော့မယ်လို့ဆုံးဖြတ်ချက်ချလိုက်တဲ့အခါမှာပေါ့လေခလုတ်နှိမ့်လိုက်တဲ့အခါကျတော့ ထိုင်ရင်လည်းစိတ်အစစ်စစ်နေဖြစ်ပြီးတော့ထိုင်ရုပ်အစစ်စစ်နေပဲအောက်ကိုလေးလေးလေးလေးပြီးတော့ကြာသွားတာထိုင်ရင်လည်းစိတ်အစစ်စစ်လျှက်စိတ်ကဒီကုလုံးမှာပြန့်ပြီးတော့ဗောလေထိုင်ရုပ်အစစ်စစ်နေဒီကလည်းသွားတော့တာပဲတော့အဲတော့ထိုင်ရုပ်အစစ်စစ်နေဖြစ်ရတာဟာထိုင်ရင်လည်းစိတ်အစစ်စစ်ကြောင့်ဒီလိုဖြစ်ရတာဆိုတော့ဗောလေအကြောင်းနဲ့အကျိုးနဲ့သူအကြောင်းနဲ့သူအကျိုးနဲ့အဲဒီလိုပဲဆက်ဆက်ပြီးတော့ကြည့်လက်တတ်ပါလေ သိလာတော့ထိုင်တဲ့ယုတ်ဟာခုနအတ္တမဟုတ်သလိုជីវတအသက်ရှင်နေတဲ့အကောင်လည်းမဟုတ်သလိုအဲဒီမှာအသက်ရှင်နေတဲ့အကောင်လည်းမရှိသလိုဟောလေသူ့ကိုအမိတ်ပေးတဲ့အတ္တကြီးလည်းမဟုတ်ဘူးမရှိဘူးဆိုတာဟောလေရှိတာကဘာလဲဆိုတော့ထိုင်ခြင်းနဲ့စိတ်အစဉ်ဆိုတာသူ့ကိုလှုပ်ရှားအောင်လုပ်ပြီးတော့ထိုင်ခြင်းနဲ့စိတ်နဲ့တရားပဲဆိုတာရှုနေရင်အကောင်သဘောပေါက်သွားတာပဲ ခြားခြားကြောက်ကြုတ်ဆက်ဆက်ပုံတွေဖြစ်ပုံတွေလည်းပဲရှိပါသေးတယ်။ညာချင်းချင်းအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်ပုံရုပ်ဟုသောအကြောင်းကြောင့်နာအကျိုးတရားဖြစ်ပုံရုပ်ချင်းချင်းလည်းပဲအကြောင်းနဲ့အကျိုးနှီးနွယ်ပြီးတော့ဖြစ်ပုံတွေပေါ့လေ။အဲဒါတွေလည်းရှင်းလင်းပြဖို့လိုပါသေးတယ်။ဒီနေ့ကတော့အချိန်မလုံလောက်တော့ပါဘူး။ ၃နာရီခွဲပြီးတော့ပါပြီဒီလိုတော့ဒါပဲရကြအောင်ဆိုအဲတော့ယောဂီများယူသည်သည်ရှိဆက်ဆက်ခိတ္တယုံရှုပွဲအာယုံတွေပေါ်ပါလေဘလို့တရှိမှလို့ရှိရဲ့အနည်းငယ်အတွင်းစိတ်ကြီးတည်ငြိမ်ပြီးတော့ပါလေယုံနာပိုက်ချစီမှုကအစပါလေအစဉ်စဉ်အစဉ်စဉ်ဉာဏ်လေးတွေပွင့်လာမှာပါပဲမြတ်စွာဘုရားဟောထားတဲ့အတိုင်းကိုယ်ရည်တည်လာမှာပါပဲကိုယ်ရည်တည်အောင်ကြိုးစားနိုင်ကြပါစေလို့ ဒီလည်းတတ်တော့ပါလေ။